56ခုတစောင်းမုံလာသာ9ရက်28 30 80ဒီတောက်ကြ6ကြိမ်မြောက်နိုင်မာစီဘုံကထိန်သင်္ကန်းဆက်ကပွဲပညာပါရမီဖြည့်သခန်းသိမ့်ဒါနတိုင်းဟာမြတ်ဒီတာတရားတော်ကြီးယောဂီတွေကတော့ နေ့လယ်2နာရီတရားနာ3နာရီတရားသိမ့်ပြီးမှပြန်ကြရပါမယ်အဲကတိမွဲရောက်လာတဲ့အလူရှင်လူမတွေလည်းနေ့လယ်2နာရီ3နာရီထိတနာရီတရားပွဲကိုဆက်ပြီးတော့ကနာယူနိုင်ရင်လည်းအကြောင်းအလျော်စွာနေကြအကြောင်းမသိလို့မနာနိုင်လဲ အခုဒီကရည်စက်ရအမျှဝေပြီးဟိုကကျွေးတာမွေးတာဘုံဆောင်စားတော့ပြီးတဲ့အခါပြန်နိုင်ပါတယ်ဘုန်းကြီးပြထားတဲ့နာမည်ကတော့ဒါနတိုင်းဟာမြတ်တီတာတရားတော်ကြီးတဲ့ဒီနေ့ဟောမယ်တရားကုန်းရဲ့နာမည် ဘောရိဝဗုဒ္ဓဩနတဒါနိရအလူပေးခြင်းသည်ဒီဥဒ္ဓမံမြတ်လာစွာသောမင်္ဂလံမင်္ဂလာမိဟူ၍တောတေနသတိကနာဟိမလေလောမင်္ဂလာတုတ်တံမှာဒါနလူပေးတာမြတ်တယ်အဲဒီဒါနဆိုတာစေနာဒါနဝတ္ထုဒါနလို့နှမျိုးရှိတယ်စေနာဒါနဆိုတာလွယ်လွယ်ကလေးတွေနားလည်အောင်ပြောရင်စိတ်ပဲ ပေးခြင်းတဲ့စိတ်လှူခြင်းတဲ့စိတ်ပေးနိုင်တဲ့စိတ်လှူနိုင်တဲ့စိတ်အဲ့ဒါကိုစေရနာဒါနခေါ်တယ်ဝတ္ထုဒါနဆိုတာကဝီနည်းအလိုဆွမ်းကတစ်မျိုးသင်္ကန်းကတစ်မျိုးကြောင်းကတစ်မျိုးကောင်းကင်ဝန်းနာဘိုက်အောင်စတဲ့ယောဂါတွေပြောက်စီရတဲ့ဆေးကတစ်မျိုးဝတ္ထုနာကဝီနည်းအလိုဝတ္ထုဒါန၄မျိုးရှိတယ်။သွန်သင်္ကန်းကြောင်းဆေးပြည်စည်း၄ပါးဆိုတာဒါဝတ္ထုဒါန။ သုတ်တံအလိုဝတ္ထုဒါနကအန္နံဆွမ်းထမင်းပါဏံအဖျော်ကြီးမျိုးမျိုးဝဋ္ဌံအဝတ်အထေယာနံယင်းယင်းဆိုတာအနိမ့်ဆုံးရင်ဟာဖဏတ်ပဲဖဏတ်တဲ့မြင့်တဲ့ယင်းလေးလဲရင်လေရင်နွားရင်လေရင်မော်တော်ကားရင်အများကြီးပေါ့အဲဒါယင်းမာလာပန်းကန္ဓနတ္တာတဲ့အမွေးတိုင်းတို့ ဝိရိပနနသာပြောင်းဆိုသွေးထားတဲ့ပြည့်ပြည့်ခဲခဲသေယအိယာတဲ့အိယာဆိုတာလည်းပုံစံအမျိုးမျိုးပေါ့လေအခင်းတို့ဘာတို့အာဝတထကြောင်းပရိပစီမီတဲ့သုတ်တံအလိုဝတ္ထုဒါန10မျိုးရှိတယ်အဘိဓမ္မာအလိုဆိုရင်တော့ယူပါယုံ အလူတတ္တယုံအလူကန္နာယုံအလူယတာယုံအလူဘုဒ္ဓဘာယုံအလူဓမ္မယုံဓမ္မအဒါနအလူအဘိဓမ္မာအလူဝတ္ထုဒါန6မျိုးအဲအခုဟာကကတိပင်ကန်းစက်ကဆိုတော့ဝီနီးအလိုလဲပင်ကန်းဆိုတာပါတယ်ပုဒ္ဒံအလိုဆိုတဲ့အဝတ်ဆိုတာပါတယ်အဝတ်သင်္ကန်းအတူတူပဲတဲ့ အဲအဘိဓမ္မာအလိုမပါဘူးလားတဲ့ပါတာပဲဒီသင်္ကန်းမှာအယောင်ရှိတယ်တဲ့အယောင်ဆိုတာရူပါယုံဒါနာဒီသင်္ကန်းမှာအတန်တော့မရှိဘူးလားဖြန့်ထုတ်လိုက်တဲ့အခါရှုံရွှမ်းဆိုတာအတန်လည်းရှိတယ်တော့တတ္တယုံဒါနာလည်းဖြစ်နိုင်တယ်ဒီသင်္ကန်းမှာအနတ်လည်းရှိတယ်တော့ခန္ဓာယုံဒါနာလည်းဖြစ်နိုင်တယ်ဟောဒီသင်္ကန်းမှာ အရသာဆိုတာလည်းပါတယ်ဒါစားစရာတောက်စရာမဟုတ်လို့ထားတော့သူကတော့ဒါပြီးရှားနဲ့တို့ကျင်ဒီသင်္ကန်းမှာအရသာတော့ရှိတာပဲပြီးတော့ဖဏ္ဍမယုဒါနအတွေ့သင်္ကန်းနဲ့အသားနဲ့ထိလိုက်တွေ့လိုက်ရင်နုညံ့တယ်ချောညစ်တယ်ဆိုတာဒါဖဏ္ဍမယုဒါနလည်းဖြစ်တယ်အဲအဘိဓမ္မာအလိုလည်းပဲအကျုံးဝင်တဲ့သုတ်တန်နည်း ဝိနိဒေသနာအယဒီနေ့လှူလိုက်တဲ့ဒီသင်္ကန်းဖနာဆိုတဲ့ပစ္စည်းတွေဟာဝတ္ထုဒါနပဲအဲဒီဝတ္ထုဒါနပြည့်စုံတဲ့အခါကြတော့မှအလူကံတန်ခါဆိုတဲ့အပေါင်းအဖွဲ့အသင်းရဲ့လက်ထဲကိုထဲလိုက်တော့စေရနာဒါနာပေးနိုင်လူနိုင်တဲ့စိတ် မြတ်စွာဘုရားကဒီမင်္ဂလာတရား38မျိုးတွေမှာဒါနမြတ်တယ်လို့ဆိုတာကသီရဏဒါနစိတ်ကိုပြောတာပါဝိနိုင်လူနိုင်တဲ့စိတ်ဆိုတာလောဘကိုလည်းရှင်းနိုင်တယ်ဒေါသကိုလည်းရှင်းနိုင်တယ်ကိလေသာကိုရှင်းနိုင်လို့မင်္ဂလာလို့ခေါ်တာကိလေသာရှင်းနိုင်လို့မင်္ဂလာ အမြင်ရတာတဲ့ပေးနိုင်လူနိုင်တဲ့စိတ်ဟာစေရနာဒါနအဲဒီစေရနာဒါနကိုမြတ်စွာဘုရားက ဘောဓိဝဗုဒ္ဓဩနတတာနိစ္စအလူပေးခြင်းဟာလည်းဥဒ္ဓမမြတ်လာစွာသောမင်္ဂလာမင်္ဂလာမြည်ဟူ၍တွင်တင်နာတာဒီကနာဤမှတ်လေလောအဲ့ဒီဒါနကိုရှိသူတော်ကောင်းတွေဘယ်အတွက်ဘယ်ရည်ရွယ်ချက်ဘာအကြောင်းကြောင့်ပြုလုပ်တယ်လဲစိတ်တလင်္ကာရစိတ်တပရိခါရတဒါနံတေတိသမထစိတ်ဝိပဿနာစိတ်ရဲ့အချမ်းအယံရအောင် ဒီအမြတ်စားဒါနကိုပြုလုပ်ပါတယ်လက်ခံတဲ့အပိုင်းကတော့ပုဂ္ဂလိကဒါန14မျိုးတိုင်းရဒါန10မျိုးဒီလိုတောင်ခွဲခြားထားတယ်ဒီမှာအချိန်မပေးနိုင်တော့ဘူးပုဂ္ဂလိကဒါန14မျိုးရှင်းဖို့ပါဠိကဒါန10မျိုးကိုရှင်းဖို့အချိန်မပေးနိုင်ဘူးဟောစောစောတုန်းကတင်္ဂကကနီတိုင်ပြဖို့ရန်အတွက်ရှင်းလင်းချက်ကလေးကိုပဲ အကျဉ်းချုပ်ပြီးတော့ကမှတ်ထားအဲ့ဒီဒါနကိုရှိသူတော်ကောင်းတွေသမထစိတ်မှာအစဉ်တန်းသာအချမ်းအယံရအောင်ဝိပဿနာစိတ်မှာအစဉ်တန်းသာအချမ်းအယံရအောင်ပေးလူပါတယ်။တိုင်ဆိုရအောင်သမထဝိပဿနာစိတ်များမှာတန်းသာချမ်းအယံရဖို့ဤရှိသူတော်မြတ် ပရာပြပေဒလူရသည်သမထစိတ်မှာအဖော်ရအောင်အချမ်းရန်ဆိုတာအဖော်ပဲဝိပဿနာစိတ်မှာအဖော်ရအောင်သမထစိတ်မှာဘယ်လိုအဖော်ရအောင်လုပ်အောင်သမထလေးတွေမှာသာဂာနုတ္တိဆိုတာပါတဲ့သာဂာနုတ္တိဆိုတာကိုယ်ဒါနပြန်ပြီးတော့ကတွေးတာဒီနေ့ နိုင်မာစီမာကရင်သင်္ကဆက်ကပွဲဆိုတဲ့ဒါနမင်္ဂလာကြီးကျင်းပါတယ်အဲ့ဒီဒါနမင်္ဂလာခန္ဓာကြီးကိုအလတ်တဲ့အချိန်စိတ်ရင်တဲ့အခါပြန်ပြီးတော့မျက်စိမိပြီးတွေးရတယ်တွေ့တဲ့အခါခန္ဓာအဆောင်အယောင်လူပုံတန်ပုံပိဋကကြီးထိုင်နေပုံဘင်္ဂါရဲ့ကိုယ်စားပလင်ဘောကဘင်္ဂါတပထိုင်နေပြောဆိုနေပုံအဲ့ဒါတွေစိတ်ထဲမှာပေါ်အောင်ပြန်ပြီးတော့ဆင်ခြင်ရတယ် အဲ့ဒီဆင်ရင်တဲ့ကတစ်ကြိမ်နဲ့မဟုတ်ဘူးအနုဆိုတော့အကြိမ်ကြိမ်တတိဆိုတာတွေးတာအကြိမ်ကြိမ်ထက်ကထက်ကတွေးတာတမိနစ်ကြာမယ်နမိနစ်ကြာမယ်10မိနစ်ကြာမယ်မိနစ်30ကြာမယ်တနာရီကြာမယ်ကြာကျင်တော့ကြာစွန့်နေတော့ပြန်ပြီးတော့ကမျက်စိမိတ်တွေးအဲ့ဒီအတွေးစိတ်တွေဟာသမထပဲသမထစိတ်အဲ့ဒီသမထစိတ်မှာအချမ်းအရာရဖို့ဆိုတော့အခုစက်ကလူတန်းတဲ့ ဒါနကုသိုလ်မှုကြီးကိုပြုရတာအဲဒီဒါနပြန်တွေ့လိုက်တော့ပြန်တွေ့တဲ့သမထစိတ်မှာဒါနဆိုတဲ့အပေါင်းပေါ်အချံရံရတော့စိတ်တွေတည်ငြိမ်ကြည်လင်လို့နိဝရဏဆိုတဲ့လောဘဒေါသတွေစိတ်မှာကင်းစင်ပြီးတော့နေတာတည်ငြိမ်မှုဥပဒါရသမารီခေါ်တဲ့အဲဒီဥပဒါရသမารီဟာတခြားတခြားကိလေသာ အတွေးစိတ်နားလည်တဲ့ပုံကိုယ်တွေသာ စွန့်နိုင်တာပါဟောဒါနအကြောင်းပြုပြီးတော့ဥပဇာရသမာဓိပရိယုဒနာကိရိတာတွေကင်းလို့စိတ်ကစင်ကြယ်နေတော့စိတ်ဓာဝိတုဒ္ဓိဒါနကိုပြန်မလို့ခင်သီလဆောက်တည်ထားတဲ့သီလဝိတုဒ္ဓိဟောဝိတုဒ္ဓိနှစ်ဆင်းအဲ့ဒီဝိသုဒ္ဓိနှစ်ဆင့်ကြည်လင်နေတဲ့အချိန်ခါမှာကိုယ်ဒါနကုသိုလ်ကိုပြန်တွေ့တော့ဝမ်းသာရတယ်ဝမ်းသာမှုတွေပေါ်လာပြီး အဲဒီဝမ်းသာမှုဆိုတဲ့ပီတိတွေကိုစတင်ပြီးဝမ်းသာတယ်ဝမ်းသာတယ်ဝမ်းသာတယ်လို့ဝိပဿနာရှုပါတဲ့ဒီဝမ်းသာမှုဟာဘယ်ကစလာတဲ့ဒါနကုသိုလ်ကစလာတယ်ဝမ်းသာတယ်ဝမ်းသာတယ်လို့ရှုတာကဘာစိတ်လဲဝိပဿနာစိတ်တဲ့အဲဒီဝမ်းသာတယ်ဝမ်းသာတယ်လို့ရှုမှရတဲ့ဝိပဿနာစိတ်ရဲ့အခေါ်ဟာဘာတူလဲအခုလုပ်တဲ့ဒါနကုသိုလ်ပဲအဲဒါကြောင့် သိတံလင်္ကာရသိတံပရိခါရထံဒါနံတေတိသမ္မထဝိပဒနာစိမ်းများမှာတန်စာခြံရရဖို့ဤရှေးသူတော်မြတ်တရားပြပေးတတ်လူတတ်သည်သူတော်ကောင်းတွေသာသနာ့အခါကာလမှာဆိုရင်သမ္မထစိတ်မှာခြံရရအောင်အခုလိုသာသနာတွင်မှာဆိုရင်သမ္မထစိတ်မှာရောဝိပဒနာစိတ်မှာရောအခြံရရအောင်အဖော်ရအောင်ဒါနကုသိုလ်ကိုလုပ်ကြတယ်ဒါကြောင့်ပေးတဲ့လူတဲ့အချိန်ခါမှာ သိနိုင်လုံနိုင်တဲ့စိတ်ကြောင့်လည်းကိလေသာကင်းတယ်ဒါနကိုပြန်တွေးပြီးတော့သမထအလုပ်လုပ်တဲ့အချိန်ခါမှာဒါနဆိုတဲ့အဖော်ရလို့သမထစိတ်မှလည်းပဲပရိယုတ်တံကိလေသာတွေကင်းတယ်အဲဝမ်းသာမှုကစားပြီးတော့ဝမ်းသာတယ်ဝမ်းသာတယ်စသည်ဝိပဿနာရှုမှတ်ပြန်တဲ့အခါကျတော့လေအဲဒါနဆိုတဲ့အပေါင်းအပေါ်အချမ်းအရာရှိနေလို့အဲ့ဒီသမထစိတ်မှာအာရမဏနုတ္တိယကိလေသာ အာရမဏနုတ္တိယကိလေသာဆိုတဲ့ယန္တူတွေကင်းနေတယ်အဲဒါကင်းနေတော့ဘရုဒ္ဓကိလေသာဝိတေကမကိလေသာကိလေသာတွေလုံးဝအပြတ်ရှင်းနေတာပဲအဲဒီသမရစိတ်ဥပါဒနာစိတ်မှာအချမ်းအယံဖော်ရအောင်ရှင်းသူတော်ကောင်းတွေဒါနကုသိုလ်လုပ်တယ်အဲဒီဒါနကုသိုလ်လုပ်တော့အလူကံကပုဂ္ဂလိကအလူကံ14မျိုးတန်ခိကအလူကံ10မျိုး အလူကန္တာကွဲပြားတယ်ပေးတယ်လူတဲ့စိတ်ကတော့မကွဲပြားဘူးအဲဒီပေးတယ်လူတဲ့စိတ်ဆိုတဲ့တစိတ်ခဲအလူကံအဆင့်အနိုင်အမြင်ကွဲပြားတယ်လို့အကျိုးရတဲ့နေရာမှာလဲနည်းနည်းရတာနဲ့များများရတာဒီလိုခွဲခြားမှုရှိတယ်တဲ့အဲ့ဒီအကျိုးဆိုတာကလောကီကျိုးတွေပဲလူချမ်းသာနတ်ချမ်းသာဆိုတဲ့အကျိုးတွေအဲ့တော့လူချမ်းသာနတ်ချမ်းသာလို့ခေါ်ထားရတဲ့ ဒါနကုသိုလ်ကြောင့်ရမယ်အကျိုးတွေကိုသုံးသပ်ကြည့်ပါသုံးသပ်ကြည့်လိုက်တော့ဘယ်လိုအဖြေထွက်လာသလဲဆိုရအောင်ဒါနအဇွမ်းအထေတံယဟံနလူမာဩနာတိဒုက္ခဘေကင်းဝေးမလွတ်ပါ ဒါနကုသိုလ်ကြောင့်ရလာတဲ့လူထက်တန်းတော့အနတ်ထက်တန်းတော့ဟိုရတယ်နားရတယ်သိရတယ်တရားတရားစိတ်မချမ်းသာစရာယုံမချမ်းသာစရာဒုက္ခတွေနဲ့လည်းကြုံရတယ်ဒါဖြင့်ဒါနကုသိုလ်ကလုံဝေးရတဲ့လူထက်တန်းတော့အနတ်ထက်တန်းတော့ဆိုတာဆင်းရဲတွေပါနေသေးလို့လုံးဝမျက်နှိုးပဲမရှိသေးဘူးဆင်းရဲကင်းပြီးတော့ချမ်းသာကြီးတန့်တန့် ဒီအရာကမှဉာဏ်တို့ပဲကောင်းတယ်လို့အသိအမြင်စင်ကြယ်လာပါတယ်အဲဒီလိုအသိအမြင်စင်ကြယ်လာတဲ့ကုသိုလ်ရှင်ဟာဒါနကြောင့်လူဘဝတံပတ္တိနတ်ဘဝတံပတ္တိဆိုတဲ့စီစဉ်ချမ်းသာတွေကိုတောင်းတမှုဆိုတဲ့စိတ်တဏှာကင်းပြတ်တယ်အဲတောင်းတမှုစိတ်တဏှာကင်းပြတ်တော့ ဆင်းရဲမတန်းတဲ့နိဗ္ဗာန်မျှော်မှန်းဥတည်တဲ့စိတ်နဲ့ပေးလူတာဒါကြောင့်ဟိုတနေ့ကပြောတဲ့လာဇဒေဝလာဇဒေဝဒီတာဆိုတဲ့နတ်သမီးကလေးလူဘွားတုန်းကအရှင်မဂ္ဂသဗ္ဗလူတဲ့အရှင်ဘုရားတို့သိတဲ့တစ္ဆာလေးပါသိပြစေလေတော့သူငါဆင်းရဲတယ်နောက်ဘဝနောက်ဘဝတွေကြတော့အထက်တန်းသာတထေးကြီးဖြစ်လို့တဲ့ဒီဟာတွေမပါဘူးတဏှာတွေမပါဘူး လေတော့သူဘဝဆင်းရဲတာကို ဖြန့်ပြီးတော့ကြည့်လိုက်တယ်လေပိုင်ရှင်ထက်တန်းလွှာကြီးတွေလည်းပဲဆင်းရဲတာပဲဒါကြောင့်ဘဝဆိုတာမကောင်းဘူးလို့သူကသိထားတယ်သိထားတော့ဒီပေါက်ပေါက်ဆွမ်းဒါနကြောင့်အရှင်မရတော့သိတဲ့သိတာလေးပါသိပြစေဒီလောက်ပဲဆူတောင်းတယ်သိတယ်နတ်ပြည်ရောက်တယ်အဲနတ်ဘဝကြတော့မြတ်စွာဘုရားဟောတဲ့တရားနာပြီးတော့ခဏလေးရှုမှအထုတ်တယ်ဟောမဲ့ဘုံနိဗ္ဗာန်ရတယ်ဒါအတုကံပုဂ္ဂိုလ်ကပုဂ္ဂလိကပါတန်ခိကတောင်မဟုတ်သေးဘူး ဘူရိကတဒိဋ္ဌယဟန်တော်တပါးကိုသွန်ဒနာဆက်ကလူတာနဲ့ရှင်ဘုရားသိတဲ့သိတာလေးပါသိပြစေဟောမုတ်ဆိုးကြီးဘဝနဲ့အသိမွေးဝမ်းကြောင့်မစင်ကြယ်ဘူးမုတ်ဆိုးအလုပ်ဆိုတာငယ်တေဖန်းတာပြီးတော့ကရောင်းအရောင်းလို့မကုန်းတဲ့ဟာမပုတ်အောင်ဆိုပြီးတော့အရှင်အတောင်ချိုးထားခြေတော့ချိုးထားအဲ့ဒီလိုလုပ်တော့ကိုယ်တဝန်တခါအသက်တကြောင်ရှင်ဖို့ရန်အတွက် သူများနဲ့ဖဲပြီးတော့သူများကိုဒုက္ခပေးပြီးတော့မှအသက်ရှင်ရတဲ့လူဘဝဟံမကြဘူးလို့ဘဝရဲ့အပြစ်ကိုမြင်တယ်အဲဒါကြောင့်ဆွန့်တနတ်ပုဂ္ဂိုလ်ကိုလှူလိုက်တာပဲဤဒါနကြောင့်ရှင်ဘုရားသိတဲ့တရားလေးပါသိပြစေတဲ့ဩဘဝကိုတွေ့တာတဲ့တဏှာလောဘတောင်းတာတဲ့တဏှာလောဘမပါဘူးဒါကြောင့်စင်ရမတန်းနိဗ္ဗာန်ရည်မှန်းပေးလူပါနိဗ္ဗာန်ဘာစင်ရမှာမရှိဘူးတဲ့ ဇောတိကတတိအလောင်းကြတော့ကျန်ရည်လူလိုက်တဲ့ရှင်ပိစ္ဆရာဘုရားကိုပုဂ္ဂိကဒါနပဲအဲလူဘဝနတ်ဘဝသိသိနေခံစားပြီးမှမဲ့ဘုံနိဗ္ဗာန်ရပါစေလို့ဒီလိုဆုတောင်းနေဟော60တကဘာတန်တရားထဲမှာကြားတယ်နတ်ဖြစ်လိုက်လူဖြစ်လိုက်နတ်ဖြစ်လိုက်လူဖြစ်လိုက်နဲ့တတိဖြစ်လိုက်အဲဒီလို60တကဘာဟောအကိုကြီးကတော့ရရင်လူရဲ့ဒါနကြောင့်ရှင်ပြသိတဲ့သစ္စာလေးပါသိပြစေဒါတော့ပဲဆုတောင်းတယ်ဩဘာမှမကြဘူးအဲဒီဘောကသေလူ အဲအဲ့ဒီဘောကသိနတ်ပြည်နတ်ပြည်ကနေဝိပဿနာမြတ်စွာဘုရားပွင့်တော့လူလာဖြစ်ဟောတဘောကကျော်ယဟန္တာအဆင့်ရောက်ပြီးတော့တန်လျာဝတ်ဆင်းရဲတွေလွတ်မြောက်သွားတာပဲအဲဒါကြောင့်လှူတဲ့နေရာမှာတန်လျာဆိုတဲ့လူဝနဘဝတွေအပြစ်တွေမြင်အောင်ကြည့်အဲဒီအပြစ်တွေကင်းတဲ့နိဗ္ဗာန်ဆိုတာကိုလိုလားတဲ့စိတ်နဲ့လှူပါလို့လမ်းညွှန်တဲ့ဆိုရအောင်ဒါနအစွမ်းအထေတံ ယဟံနတုမဩနာတိယဒုက္ခပိဧဝေမလောပါဆင်းရဲမတန်နိဗ္ဗာန်ဤမံပေလူပါကထိန်ဒါနကျိုးများစွာလူရအမြဲပါယခုတဖန်လူရပြန် အမှန်လွန်ဝမ်းသာဝမ်းသာတိုင်းမှာဖြစ်ပြတာရှုကားပွားရမှာသောရှုပွားကအနိစ္စဒုက္ခအနတ္တဒါနကိုပြန်တွေးလိုက်တဲ့အခါကျတော့ဝမ်းသာမှုတွေပေါ်လာတယ်အဲ့ဒါကိုဝမ်းသာတယ်ဝမ်းသာတယ်လို့ရှုပါမှတ်ပါတဲ့ဝမ်းသာတယ်ဝမ်းသာတယ်လို့ရှုမှနေဝမ်းသာတာပေါ်လာတာကိုသိတယ်ပြောက်သွားတာကိုသိတယ် အဲ့ဒါဖြစ်ဖြစ်ကိုသိတာပဲပြင်းပြီးပြင်းနေတဲ့ဟာတွေဟာမမြဲဘူးဆိုတာနားလည်လာတယ်မမြဲတာ မခိုင်မာတာဟာလိုချင်စရာမကောင်းဘူးလို့နားလည်လာတယ်မမြဲတာဟာကိုယ်လိုမပါဘူးကိုယ်အကြိုက်မလိုက်ဘူးလို့နားလည်လာတယ်အဲ့ဒါအနိစ္စဒုက္ခအနတ္တကိုသိတာပဲတဲ့ဒါကြောင့်ဝမ်းသာတိုင်းမှာဖြစ်ပြသာရှုခပွားရမှာသောရှုပွားကအနိစ္စဒုက္ခအနတ္တရှင်းငါသိစွမ်း နိဗ္ဗာန်သံမြံအေချမ်းစွာအဲဝမ်းသာတယ်ဝမ်းသာတယ်မှန်ရင်မှန်ရင်ဝမ်းသာတယ်လို့ခေါ်ရတဲ့အာယုံနဲ့ဝမ်းသာတယ်လို့မှတ်တဲ့စိတ်နဲ့အာယုံမှတ်စိတ်အစုံတိကနေကုံသွားတဲ့အခါနိဗ္ဗာန်ပဲတဲ့နိဗ္ဗာန်ရောက်တယ်ဆိုတာမှန်ရင်မှန်ရင်နဲ့ရောက်တာတဲ့အဲဒီတိုင်းကျင့်သုံးရမယ်အဲဒီတိုင်းကျင့်သုံးရင်ဒီဒါနကုသိုလ်ရှင်ဟာဒီဘဝမသေးခင် တန်တရာကိုဆင်းရဲကလွတ်မြောက်ပြီးသောတာပတ္တိမညာဘုံညာရောက်ရင်ဘုတန်တရာဘောဟဆင်းရဲတွေမနေကြီးအများကြီးပဲလွတ်မြောက်သွားပြီဒါကြောင့်ဘောဇီဝဗုဒ္ဓဩနတဒါနိသအလူပေးခြင်းဟာတဲ့ဩဓမံမြတ်လွာစွာသောမင်္ဂလာမင်္ဂလာမြည်ဤဟူ၍သွန်သင်္နသရိကနာဟိမလမယာလေတတိ ဘိခဝေအိုจิตจิตမိများတို့ပုပ္ပိရှိခကာလ၌ရှိနေကြကုန်သောတပ္ပရိသသူတော်ကောင်းတို့သည်သိဏလင်္ကာရသိတာပရိကာရထံသမထစိတ်ဝိပဿနာစိတ်ဤအချံအယံအဘောရအောင်ဒါနံဒါနအလူကိုတေတိပေထုပါဝေတတိ ဒါကြောင့်ဒါနအလိုဆိုတာစွန့်နေတယ်လို့လုပ်ပါပုဂ္ဂလိကဒါနစွန့်နေပုဂ္ဂလိကဒါနတန်ကြီးကဒါနစွန့်နေတန်ကြီးကဒါနဒါနအကျိုးကိုဖျားတဲ့ဘုသူမှပို့ပြီးမသိဘူးတဲ့သိမှုဆိုတဲ့နားလည်မှုနဲ့လှူရင်ပို့ပြီးတော့အကျိုးကြီးတယ်အရှင်သာရိပုတ္တရာကမြတ်စွာဘုရားကိုလှူတဲ့ဒါနမြတ်စွာဘုရားကအရှင်သာရိပုတ္တရာကိုလှူတဲ့ဒါန ဒီဒါနတခုရှင်ပြိုင်ရင်ဘယ်ဒါနကအကျိုးအများဆုံးလဲလို့အထက်ကရာမှာမေးခွန်းထုတ်ထားတယ်မြတ်စွာဘုရားကအရှင်သာရိပုတ္တရာကိုလှူတဲ့ဒါနကပိုးပြီးအကျိုးများတယ်တဲ့ဟောဘုရားနဲ့အရှင်သာရိပုတ္တရာဆိုအရှင်သာရိပုတ္တရာကတပည့်မြတ်စွာဘုရားကဆရာသဗ္ဗညုတရှင်ညာတော်ပိုင်ရှင် အလူကံပုဂ္ဂိုလ်ကနေနေတာပေါ့အလူဝိပုဂ္ဂိုလ်ကမြင့်တယ် ဒါအလိုလူကပုဂ္ဂိုလ်နေနေလို့ရှိရင်အကျိုးနေရမယ်ဒိမမနေဘူးဘာဖြစ်လို့မနေတယ်လဲအလိုရှင်မြတ်စွာဘုရားကဒါနနဲ့ပတ်သက်ပြီးတော့အစွမ်းကုန်ကန့်ကုန်အောင်သိထားတာနားလည်ထားတာတဲ့အဲဒါကြောင့်တန်ခိကဒါနဖြစ်အောင်နားလည်ပါလေလိုပါလေဘုန်းကြီးထုတ်ထားတဲ့ဇာဝတိတွေမှာတန်ခဂုံတော်ဝင်ပါတယ်အဲ့ဒါတူစီလူရင်တူရှင်းကလေးရအောင်ကြက်ကြက်လို့ရှိရင်တန်ခိကဒါနမြောက်အောင်တူနိုင်တယ် အဲခဏအားထုတ်ကြအောင်နော်